ယောဂီတို့အထုံနေတာတတိပဋ္ဌံဝိပဿနာတတိပဋ္ဌံဆိုတာပါပါလိမ့်မလားပါတယ် ယုံနံတို့၌ရှိနေဖြစ်နေတဲ့သဘောတွေကိုရှိနေဖြစ်နေတဲ့အတိုင်းတတိနဲ့ဆောင်ရှုတာဟာတတိပဋ္ဌာန်တတိပဋ္ဌာန်မှာတတိကရှုတဲ့တတိပဲပဋ္ဌာနာကတိယအာယုံလို့လည်းအဓိပ္ပာယ်ရတတိပဋ္ဌာနာတတိဤ တီယာအာယုံရှုမှုတတိကရုပ်ပေါ်မှာတည်တော့ရုပ်ကိုရှုတော့ရုပ်ဟာတတိယတီယာအာယုံဖောင်းမှုပိန်မှုကိုရှုတော့ဖောင်းကြွတတ်တဲ့ပိန်ကြသွားတဲ့ဝါရောရုပ်အဲ့ဒီဝါရောရုပ်ဟာရှုမှုတတိယတီယာအာယုံ ဒါကြောင့်ကာယ ानु ပတနာတတိပဋ္ဌာန်ကာယဆိုတာယုတ်ပေါင်းအနုပတနာထခထခရှုတယ်ဖောင်းနာကိုရှုတဲ့အခါကျတော့ရှုစိတ်ကတတိဖောင်းယုတ်ကတတိဣတိယအာယုတ် ပိဏာရှုတော့ပိန်ယုတ်ကရှုရှုစိတ်ကတတိပိန်ယုတ်ကတရားအာယုနာရာရှုတဲ့အခါကျတော့နာမှုဝေဒနာကိုနာတယ်နာတယ်လို့ဒုက္ခဝေဒနာကိုရှုတယ်နာတယ်နာတယ်လို့လည်းရှုနိုင်တာပဲဆင်းရဲတယ်ဆင်းရဲတယ်လို့လည်းရှုနိုင်တာအဲ့လိုရှုတဲ့အခါမှာရှုစိတ်က သတိနာမှုဒုက္ခဝေဒနာနာကျင်ကြိုက်ခဲမှုဒုက္ခဝေဒနာကတတိဣတိယာအာယုအဲ့ဒီခါကျတော့ဝေဒနာနုပတနာတတိပဋ္ဌာန်လို့ခေါ်တယ်မခံတာတဲ့ခံစားမှုဒုက္ခဝေဒနာကိုတတိနဲ့စူးစိုက်ရှုတာဖြစ်တဲ့အတွက်ရှုတဲ့စိတ်ကတတိ အရှုခံဖြစ်တဲ့မခန္ဓာမှုမခန္ဓာတဲ့ခံစားမှု ဝေဒနာကတရားအာယုအဲ့ဒါကြတော့ဝေဒနာနုပတနာတတိပဋ္ဌာန်ထွက်စိတ်လွင်စိတ်စဉ်းစားစိတ်တွေးစိတ်တွေကိုရှုတော့ထွက်တယ်ထွက်တယ်လွင်တယ်လွင်တယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်စသည်ရှုရှုတော့ရှုစိတ်ကတတိ အရှုခံထွက်စိတ်လွင့်စိတ်စဉ်းစားစိတ်ကတတိဤတရားအာယုဒါကြောင့်တတိပဋ္ဌာန်အဲ့ဒါကြတော့စိတ်တ ानु ပဒနာတတိပဋ္ဌာန်ဒီတတိပဋ္ဌာန်မှာအဲ့ဒီစိတ်ကိုရှုတဲ့စိတ်တ ानु ပဒနာအရေးကြီးဆုံးပဲစိတ်ဖြစ်တိုင်းဖြစ်တိုင်းစိတ်ကောင်းပဲဖြစ်ဖြစ်စိတ်ဆိုးပဲဖြစ်ဖြစ်စိတ်ကလေးပဲဖြစ်ဖြစ်စိတ်ကြီးပဲဖြစ်ဖြစ် ။ဘာစိတ်ပဲဖြစ်ဖြစ်ထင်ထင်ရှားရှားဖြစ်ပေါ်တဲ့စိတ်ကိုမလွတ်ရအောင်တတိကပ်ပြီးရှုဖို့ရနံပါတ်1အရေးကြီးဆုံးပဲ။သူ့ရဲ့အရေးကြီးတာဘာမှမရှိဘူး။စိတ်ကိုရှုနိုင်တယ်ဆိုလို့ရှိရင်တခြားရုပ်ဝေဒနာသဘောတရားတွေရှုနိုင်တယ်။ဒါကြောင့် ယောဂီဟာအထူးသတိထားရတယ်ထွက်စိတ်လွင့်စိတ်စဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်မြင်စိတ်တွေအဲ့ဒါတွေမလွတ်အောင်ရှုဖို့အရေးကြီးတယ်အဲ့ဒါတွေရှုနိုင်ရင်တဖြည်းဖြည်းစိတ်ကငြိမ်းလာတာပဲဒါတွေမရှုနိုင်ရင်စိတ်ကလွင့်တယ်လွင့်ပြန့်တယ်ပြန့်တယ်အဲ့ဒါလိုစိတ်ကိုရှုတဲ့အခါမှာရှုစိတ်ကတတိစဉ်းစားစိတ်တွေးစိတ်က တတိတိယအာယုတတိပဋ္ဌာန်စိတ်ကိုယူတာဖြစ်တဲ့အတွက်စိတ်တာနုပဒနာတတိပဋ္ဌာန်ထို့တူပဲစိတ်ဆိုးစိတ်ပျော်စိတ်ပြင်းစိတ်တွေရှုရတော့လဲစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှုတယ်ပြင်းတယ်ပြင်းတယ်လို့ရှုတယ်ရှုတော့ရှုစိတ်ကတတိစိတ်ဆိုးစိတ်ကတတိဣတိယအာယုံ အဲ့ဒါတတိပဋ္ဌာန်စိတ်ကိုရှုတာဖြစ်တဲ့အတွက်စိတ်ဓာနုပဒနာတတိပဋ္ဌာန်ပြင်းတယ်ပြင်းတယ်လို့ရှုပြန်တော့ရှုစိတ်ကတတိပြင်းစိတ်ကတတိဣတိယအာယုဒါကြောင့်တတိပဋ္ဌာန်စိတ်ကိုရှုတာဖြစ်တဲ့အတွက်စိတ်ဓာနုပဒနာတတိပဋ္ဌာန်ဓမ္မနုပဒနာတတိပဋ္ဌာန်ဆိုတာ အလုံးခြုံပြောရတဲ့သဘောကိုရှုတာလို့သူကတော့အမျိုးမျိုးခွဲထားတယ်ပထမဆုံးကနိဝရဏရှုတာကာမိသန္ဒနိဝရဏပြပါဒနိဝရဏထိဏမိတနိဝရဏဥဒိစ္စကုက္ကုစ္စနိဝရဏဝိသိကိစ္စနိဝရဏကာမိသန္ဒနိဝရဏဆိုတာလူချင်းစရာအာယုန်တွေလူချင်းစိတ်ဖြစ်နေတာ ဒါကာမိသန္တာနိဝရဏလူကျင်စရာအစင်းကိုလူကျင်စိတ်ဖြစ်တာလဲကာမိသန္တာနှစ်သက်စရာအတန်ကိုကြားကျင်နေတာလည်းပဲကာမိသန္တာနိဝရနိဝရဏနှစ်သက်စရာအနံ့ကိုနံ့ညင်းနေတာ၊မှွေးကျင်နေတာလည်းကာမိသန္တာနိဝရဏ နှစ်သက်စရာအရာသာကို စားခြင်းတောက်ခြင်းနေတာလေကာမိသန္တာနိဝရဏနှစ်သက်စရာထိမှုတွေ့မှုအနုအညာအကြံအတန်စသည်ကိုသဘောကျနေထိတွေ့နေခြင်းသာလည်းပဲကာမိသန္တာနိဝရဏနောက်ဆုံးမှာသဘောကျစရာစိတ်ကူးလေး အဲ့ဒီစိတ်ကူးလေးကိုစိတ်ကူးနေရတာသဘောကျတာဒီပင်လဲဒါကာမိသန္တာနိဝရဏအဲ့လိုနှစ်သက်စရာသဘောကျစရာဒီလေးကိုနှစ်သက်သဘောကျနေတာဟာကာမိသန္တာနိဝရဏအဲ့ဒါလေးတွေဖြစ်ပေါ်လာလို့ရှိရင်လည်းပဲထင်ထင်ရှားရှားဖြစ်ပေါ်လို့သိရင်ရှုအလံကောင်းကောင်းကြားလို့မလို့ သဘောကျနေတယ်ဆိုအဲ့ဒါကာမိဆန္ဒနိဝရဏပဲရှုသဘောကျတယ်သဘောကျတယ်နှစ်သက်တယ်နှစ်သက်တယ်တတ်မဲ့တယ်တတ်မဲ့တယ်လို့ရှုအဲ့ဒါဟာဓမ္မာနုပဒနာတတိပဋ္ဌာန်ပဲအဲ့ဒီမှာရှုစိတ်ကတတိနှစ်သက်เสียဖြစ်တဲ့အတန်ကတတိတိယအာယုဒါကြောင့်မလို့တတိပဋ္ဌာန် လွယ်လို့လေအတန်ကမဟုတ်ဘူးအတန်ကိုနှစ်သက်နေတဲ့သဘောကအရှုခံအာယုံဒါကြောင့်သူဟာတတိယတိယအာယုံဒါကြောင့်တတိပဋ္ဌာန်နှစ်သက်သဘောကြတဲ့လောဘကိုရှုနေတာဖြစ်တဲ့အတွက် သဘောကိုရှုနေတာဖြစ်လို့ဓမ္မ ानु ပါဒနာတတိပဋ္ဌာန်ဓမ္မ ानु ပါဒနာတတိပဋ္ဌာန်ကတော့အများကြီးပဲများသောအားဖြင့်တော့ခြုံပြီးတော့လွယ်လွယ်ပြောရတယ်မြင်နိုင်ကြားတိုင်းနားနိုင်စားတိုင်းထိတိုင်းကြံတွေးတိုင်းမြင်တာကိုမြင်နေမြင်နေကြားတာကြားတယ်ကြားတယ် နာနာနာနဲ့စားတာစားတဲ့ခြူတာခြူတဲ့ချင်းနာကိုချင်းတယ်ထိတာကိုထိတယ်ကြံတွေးတာကိုကြံတွေးတယ်အဲဒါလိုရှုဓမ္မနုပဒနာတတိပဋ္ဌာန်သက္ခုံစပဇာနာတိရူပေစပဇာနာတိယင်စတရုဝယံပဋိစ္စဥပ္ပစ္စတိတန်ယောဇနံတင်စပဇာနာတိဓမ္မနုပဒနာ စက္ကုံစမျက်စိကိုလည်းပဇာနာတိရှုတိယဤဘူပေစအဆင်းတို့ကိုလည်းပဇာနာတိရှုတိယဤတရုပယံပဋိစ္စထိုမျက်စိအဆင်းနှစ်ပါးစုံကိုအကြောင်းပြုပြီးတော့ယင်စတန်ယောဇနာ အကျဉ်တန်ရောစဉ်သည်လေဥပ္ပစ္စတိဖြစ်ပေါ်၏တင်စထိုတန်ရောစဉ်ကိုလည်းပဇာနာတိရှုကြရ၏ခန္ဓာပြောသလိုမျက်စိနဲ့လလပပနှစ်သက်စရာအစဉ်လေးမြင်လို့ရှိရင်မျက်စိကိုလည်းရှုပါ နှစ်သက်စရာအစဉ်ကိုလည်းရှုပါ အဲ့ဒီနှစ်ခုလုံးရှုမှုကိစ္စပြီးအောင်ဘယ်လိုရှုလဲမြင်တယ်မြင်တယ်လို့မြင်စိတ်ကိုရှုတယ်မြင်သိစိတ်လည်းခေါ်တယ်မြင်စိတ်လည်းခေါ်တယ်မျက်စိကလည်းရှိလို့မြင်စရာအဆင်းကလည်းရှိလို့မြင်တယ်မြင်စိတ်ဖြစ်ပေါ်တယ်အဲ့ဒီမြင်စိတ်ကိုမြင်တယ်မြင်တယ်မြင်တယ်လို့ရှုလိုက်လို့ရှိရင်မျက်စိကိုလည်းရှုပြီးတာ မြင်စိတ်ကိုလည်းရှုပြီးသားဖြစ်ရအောင်သက္ကုံစပဇာနာတိရူပိစပဇာနာတိသက္ကုံစမျက်စိကိုလည်းပဇာနာတိရှုသိရ၏ရူပိစအစင်းတို့ကိုလည်းပဇာနာတိရှုသိရ၏အဲ့ဒါလို့ရှုလို့မြင်နေမြင်နေမြင်နေရှုလို့မြင်စိတ်တင်မဲ့စိတ်ကရပ်နေပြီးတော့ရှေ့ မြင်စရာအဆင်းရဲ့သဘောကိုပဲသဘောကိုစိတ်ကမကြံမတွေးတော့ပဲနဲ့မြင်ပြီးပြောက်မြင်ပြီးပြောက်မြင်ပြီးပြောက်မြင်ပြီးပြောက်ဖြစ်ရင်ရှေ့တိုးမလာတော့တိုးမလာတော့ဘူးဆိုတာမြင်စရာအဆင်းကိုနှစ်သက်သဘောကြတဲ့လောဘအထီလည်းမဖြစ်တော့မြင်စရာအဆင်းကိုမနှစ်သက်တဲ့ဒေါသအထီလည်းမဖြစ်တော့မြင်ပြီးတာနဲ့ပြောက်မြင်ပြီးတာနဲ့ပြောက်ဒါကတော့ ရှုပါများလို့တမာရီအားကောင်းလို့တရားရင်းတဲ့အခါကျတော့အဲ့ဒါဖြစ်ပါတယ်တရားနှုတော့မှာတော့ဒီအထိမဖြစ်နိုင်လေဘူးရှုုံရှုုံမယ်ဒီတော့အဲ့ဒီတင်ပြောက်လို့ရှိရင်တော့သက္ခုံစပဇာနာတိရူပိစပဇာနာတိမျက်စိကိုလည်းသိတယ်အဆင့်ကိုလည်းသိတယ် မျက်စိနဲ့အစဉ်တွေးဆုံပြီးလို့ဖြစ်ပေါ်တဲ့မြင်စိတ်ကိုရှုလိုက်တာနဲ့ဒါမျက်စိရှိလို့မြင်စိတ်ရှိလို့မြင်စရာရှိလို့မြင်စိတ်ဖြစ်တယ်ဆိုတာလည်းသိလာတယ်မြင်စိတ်ရဲ့ဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်တာပျောက်တာကိုလည်းသိလာတယ်အဲ့ဒီတင်ရပ်သွားရပ်သွားတဲ့ရှေ့ဆက်ရှုစရာမရှိတော့ဘူးဒါပဲရှုရုံပဲသို့တော်လည်း အဲ့ဒီတွေမရလို့မလို့မြင်နေမြင်နေလို့ရှူရင်ရှူရင်ကရှူစိတ်ကမနိုင်လို့မြင်စိတ်ကအားကောင်းပြီးတော့မြင်စိတ်ကနှစ်သက်စရာအစဉ်ဆိုကြပါစို့အမနာလှလှပပပန်းပွင့်ပိုးပူပြီးမြင်လာတယ်ပိုးမြင်လာတဲ့ကြာအိုးပန်းပွင့်လေးနဲ့လှလိုက်တာအသွေးရောင်ကလည်းလှလိုက်တာအနံ့ကလည်းမှုေးလိုက်တာအစာရည်ဒီဖြင့်ပန်းပွင့်ရဲ့ သဘောကိုအသေးစိတ်သိလာပြီဆိုရင်ခံစားမှုလှလိုက်တာဆိုတဲ့ကောင်းတဲ့ခံစားမှုမလှဘူးဆိုတဲ့မကောင်းတဲ့ခံစားမှုနှမျိုးတစ်မျိုးမျိုးဖြစ်လာလှလိုက်တာဆိုတဲ့ကောင်းတဲ့ခံစားမှုဖြစ်လာလို့ရှိရင်ပမ္မုန်လေးသဘောကျလိုက်တာလူကျင်လိုက်တာလောဘ ကာမိသန္တာនិဝရဏဖြစ်တာပဲပန်ရောစဉ်ကြတော့သူ့ကိုကာမရာဂတန်ရောစဉ်လို့ခေါ်တယ်နှစ်သက်စရာအာယုံကိုတာယာနှစ်သက်တဲ့လောဘကိုကာမရာဂတန်ရောစဉ်လို့ခေါ်တယ်မြင်နေမြင်နေရှူရင်းကမြင်စိတ်ဖြစ်ုံမြန်နေရက်မနေပဲနဲ့စိတ်ကရှုစိတ်ကမနိုင်တဲ့အတွက်မြင်စိတ်ကတိုးတိုးပြီးတော့ထက်ခါထက်ခါမြင်လို့ အာယုံရဲ့အရသာပေါ်သည်အထိဖြစ်လာအရသာပေါ်တယ်ဆိုတာအာယုံရဲ့ပုံသဏ္ဍာန်ဟိုလည်းအသေးစိတ်တွေ့နေတယ်အစင်ကိုလည်းအသေးစိတ်တွေ့နေတယ်ကောင်းသဘောမကောင်းသဘောကိုလည်းအသေးစိတ်တွေ့နေတယ်အဲ့လိုတွေ့နေတယ်ဆိုလို့ရှိရင်အဲ့ဒါအာယုံရဲ့အရသာပေါ်လာတယ်ပေါ်လာတော့ကောင်းရင်ကောင်းတဲ့လျောက်ကောင်းတဲ့ခံစားမှုလှရင်လှတဲ့လျောက်ကောင်းတဲ့လှတဲ့ခံစားမှု မကောင်းရင်မကောင်းတဲ့လျောက်မကောင်းတဲ့ခံစားမှုဒုက္ခဝေဒနာသို့မဟုတ်ဒုက္ခဝေဒနာဖြစ်လာတယ်အဲ့တော့ကောင်းတဲ့ခံစားမှုဖြစ်လို့လှလိုက်တာသဘောကျလိုက်တာလှလိုက်တာဆိုတော့ကသဘောကျလိုက်တာနှစ်သက်သွားပြီအဲ့ဒါကာမရာဂတန်ရောစဉ်ဖြစ်သွားတယ်။တန်ရောစဉ်အနေနဲ့တော့ကာမရာဂတန်ရောစဉ်ခေါ်တယ်။နိဝရဏအနေနဲ့တော့ကာမိသန္နနိဝရဏလို့ခေါ်တယ်။သဘောကတော့တစ်မျိုးတည်းပဲ။ နှစ်သက်စရာအဆင်းကိုနှစ်သက်တဲ့သဘောလေးပဲအဲဒါပဲនិဝရဏအနေနဲ့ကာမိသနာនិဝရဏခေါ်တယ်။တန်ရောစဉ်အနေနဲ့ကာမရာဂတန်ရောစဉ်ခေါ်တယ်။အဲ့ဒီအထိဖြစ်လာလို့ကိုယ်စိတ်ကသိပြီဆိုလို့ရှိရင်နှစ်သက်တယ်နှစ်သက်တယ်သဘောကျတယ်သဘောကျတယ်လူကျင်တယ်လူကျင်တယ်စသည်ဖြင့်စိတ်ထဲဖြစ်ပေါ်တဲ့အတိုင်းဆက်ခတ်ဆက်ကထက်ခတ်ထက်ခတ်ယူအဲ့ဒါဟာ က်ခုံစမျက်စိကိုလည်းပဇာနာတိရှုတိယ၏ရူပေစအဆင်းတို့ကိုလည်းပဇာနာတိရှုတိယ၏တရုဝေယထိုမျက်စိအဆင်းနှစ်ပါးစုံကိုပဋိစ္စဆွဲပြု၍ယင်စတန်ယောဇနာအကျင်တာယာနှစ်သက်တတ်မဲ့မှုတန်ယောဇဉ်သည်လေကာမရာဂတန်ယောဇဉ်သည်လေပဇာနာတိဥပ္ပဇ္ဇတိဖြစ်ပေါ်၏တင်စထိုတာယာနှစ်သက် တတ်မဲ့တဲ့တန်ရောစဉ်ကိုလည်းပဇာနာတိရှုတိရ၏အစင်းနဲ့မြင်အောင်လုပ်ပေးတဲ့မျက်စိကိုမြင်နေမြင်နေမြင်နေလို့ရှုအဲ့ဒီမြင်ုံမြမြင်ုံမြရသွားလို့ရှိရင်ဒါကောင်းတယ်အာရှေ့မတိုးဘူးအဲ့ဒါလို့ဆိုလို့ရှိရင်ကိလေသာမပွားတော့ဘူးမြင်အောင်လုပ်ပေးတဲ့မျက်စိနဲ့ မြင်စရာ အစင်းဆိုတဲ့အကြောင်းနဲ့အဲ့ဒီအကြောင်းနှစ်ပါးကြောင့်ဖြစ်ပေါ်တဲ့မြင်စိတ်ဆိုတဲ့အကျိုးတရားဒါကိုလည်းသိလာတယ်။အဲ့ဒီမြင်စိတ်ရဲ့ဖြစ်ပြီးပြတ်တာမြင်စရာဆင်းရဲဖြစ်ပြီးပြတ်တာမမြဲတဲ့သဘောလည်းသိလာတယ်။အဲ့ဒီတင်ရပ်သွားပြီဆိုလို့ရှိရင်ဒါဝိပဿနာဉာဏ်ဖြစ်ပြီးပြည့်လို့မလို့မတည်မြဲတဲ့အနိစ္စသဘောကိုသိတယ်အနိစ္စနုပဒနာဉာဏ် အဲတမာရီအားကောင်းရင်တော့ဆက်ခါဆက်ခါရှုလို့ရှိရင်အဲ့ဒါအဲ့ဒါလိုဖြစ်ပါတယ်မြင်စိတ်ကလေးဖြုတ်ခနဲ့ဖြုတ်ခနဲ့ဖြုတ်ခနဲ့ရေရေရေစက်ကလေးလိုကြကြတယ်လို့တောင်းပြက်ခနဲ့ပြက်ခနဲ့ပြက်ခနဲ့ဖြစ်သွားတာကိုပါအောင်သိချာရှင်းရှင်းလင်းလင်းသိပါတယ်အဲ့ဒါဖြစ်ပြီးပြက်တာဒါကိုသိတာပဲမမြဲတာကိုသိတာပဲအဲ့ဒါကိုပဲဒိဋ္ဌိဒိဋ္ဌမတ္တဘဝိတ္တိ ဒိဋ္ဌိမြင်ရသောအစဉ်၌ဒိဋ္ဌမတ္တမြင်စိတ်ဖြစ်ုံမျှသည်ဘဝိတ္တိဖြစ်လတာမြင်ရတဲ့အစဉ်မှာ မြင်စိတ်ကလေးဖြစ်ုံမျှပဲမြင်စိတ်ကနေပြီးရှေ့မတိုးကောင်းတယ်မကောင်းဘူးလှတယ်မလှဘူးဆိုတဲ့ပုံသဏ္ဍာန်အသေးစိတ်မတွေ့တော့အဲအဲ့ဒီလိုအသေးစိတ်မတွေ့ဘူးဆိုလို့ရှိရင်တော့မနှစ်သက်တဲ့ဒေါသနှစ်သက်တဲ့လောဘဆိုတဲ့ဒါတွေမဖြစ်တော့အဲ့ဒါ အဲ့ဒါလို့ဖြစ်အောင်ရှုပါလို့ဆိုတာဒိဋ္ဌိဒိဋ္ဌမတံဘဝိတ္တိမြင်ရတဲ့အစဉ်မှာမြင်စိတ်ဖြစ်ရုံမျှနဲ့ရက်သွားအောင်ရှုပါကြားရတဲ့အတန်မှာကြားစိတ်ဖြစ်ရုံမျှနဲ့ရက်သွားအောင်ရှုပါကြားတယ်ကြားတယ်လို့ရှုပါနာယမွှေးရတဲ့အနတ်မှာနန်းစိတ်မွှေးစိတ်ဖြစ်ရုံမျှတယ်ပဲရက်သွားအောင်ရှုပါ နန်းနေနန်းနေမွှေးတယ်မွှေးတယ်လို့ရှုပါစားရတဲ့အရာသာမှာ စားတယ်စားတယ်ဆိုရရုံမျှသို့မဟုတ်ချိုးတယ်ချင်းတယ်သိရုံမျှလေးအဲ့ဒီရင်ရပ်သွားအောင်ရှုပါမုတေမုတမတံဘဝိတ္တိထိရတဲ့အာယုံမှာလည်းပဲထိယုံမြလေးထိယုံမြလေးထိစိတ်ဖြစ်ယုံမြလေးနဲ့ရက်ရက်သွားအောင်ကျူပါရှေ့မတိုးစေနဲ့အဲ့ဒါလိုမတိုးဘူးဆိုကိလေသာမပေါ်ဘူးဒါကြောင့် မြင်လင်မြင်ခြင်းလက်ငင်းမှတ်လျက်မြင်ယုံတင်ရပညာမထင်ပညာဆိုတာပုံတရံပညာလည်းမထင်ဘူးလိုက်ပုံတရံရဲ့အသေးစိတ်သဘောလည်းမတွေ့တော့မြင်ပြီးပြောက်မြင်ပြီးပြောက်မြင်ယုံမှနဲ့ရရရရသွားတာမြင်ယုံတင်ရပညာမထင် ယုံနာကွဲလျက်ဖြစ်ပြသည်မြတ်အဲနေယုံနဲ့ရက်ရက်ရက်ရက်သွားပြီဆိုလို့ရှိရင်ယုံနဲ့နာလည်းကွဲလာတယ်ဖြစ်ပြီးပြက်သွားတာလည်းသိတယ်မမြဲတဲ့သဘောလည်းသိတယ်မမြဲတဲ့သဘောသိလို့ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောလည်းသိလာတယ်ယုံနာနဲ့ယုံနဲ့နာသိလာတယ်ဆိုတာကမြင်စရာအစင်းကအတိကံရုပ်ပဲ မျက်စိကကူညီပေးတဲ့ရုပ်ပဲမြင်စိတ်ကစိတ်နာမဲသဘောတွေတမျိုးစီပဲတခြားစီပဲလို့ပိုင်းပိုင်းခြားခြားသိလာတာရှုသေးသေးခြားခြားရှုမိလို့ထပ်ထပ်ကရှုလို့တမာရိရလာတဲ့အခါကျတော့အဲ့ဒီသဘော၃မျိုးတခြားစီဖြစ်နေတာတွေ့တယ်အဲ့ဒီသဘော၃မျိုးတခြားစီဖြစ်နေတာတွေ့ရမယ်ဒါယုံနာကွဲပြားတယ်ပိုင်းပိုင်းခြားခြားသိတယ် အဲဒီသဘောသုံးမျိုးကိုပိုင်းပိုင်းခြားခြားမသိတဲ့အခါကျတော့အဲဒီသဘောသုံးမျိုးကနေပြီးပေါင်းဆက်ပြီးတော့ဘာဒီသဘောသုံးမျိုးကိုအခြေခံပြီးတော့ဘာပေါ်လာလဲဆိုတော့ငါမြင်တယ်လို့ငါပေါ်လာတယ်အဲ့ဒါအတ္တပဲပုဂ္ဂိုလ်သတ္တဝါဆိုတဲ့တက္ကရာဒိဋ္ဌိငါမြင်တယ်အမှန်တော့ငါမြင်တာမဟုတ်ဘူး မြင်စရာအဆင်းရှိလာတယ်မျက်စိရှိနေတယ်ဒါကြောင့်အဲ့ဒီနှစ်ခုဒီဟုသောအကြောင်းကြောင့်မြင်စိတ်ကလေးဖြစ်လာတယ်ဒါပဲအဲ့ဒီမြင်စရာအဆင်းမရှိရင်လည်းမြင်စိတ်မဖြစ်ဘူးမျက်စိမရှိရင်လည်းမြင်စိတ်မဖြစ်ဘူးမြင်စရာအဆင်းရမြင်အောင်လုပ်ပေးတဲ့မျက်စိရဲ့ဒါရှိလာလို့မြင်စိတ်ကလေးဖြစ်လာတယ် အဲ့ဒီမြင်စိတ်ကလေးလည်းကြာရှည်မသေးဘူးမြင်ပြီးပြောင်းအဲ့ဒီတော့မျက်စိလည်းတကယ်လို့သာသုံးမျိုးကိုတခြားစီပဲလို့ရှူရင်ရှူရင်နဲ့ပိုင်းပိုင်းခြားခြားမြင်လာတော့မျက်စိကတခြားမြင်စရာအဆင်းကတခြားမြင်စိတ်ကတခြားအဲ့လိုပိုင်းခြားပိုင်းပိုင်းခြားခြားမြင်လာပြီဆိုတော့မျက်စိကိုလည်းငါလို့မြူဆောက်မျက်စိပဲလို့ ဘောတစ်မျိုးအနေနဲ့သာသိမြင်စရာအဆင့်ကိုလည်းငါလို့မယူဆဘူးဒါမြင်စရာအဆင့်သဘောတစ်မျိုးပဲလို့သိတယ်မြင်စိတ်ကိုလည်းငါလို့မယူဆဘူးမျက်စိနဲ့မြင်စရာရှိလို့မလို့မြင်စိတ်ဖြစ်လာတာပဲဒါစိတ်တစ်မျိုးပဲလို့ဒီလောက်ပဲသိတယ်အဲ့တော့အဲ့ဒီသုံးမျိုးကို ပိုင်းပိုင်းခြားခြားကိုယ်ကိုယ်ပြပြသိတော့သူတို့ကိုပေါင်းပြီးတော့တပေါင်းနဲ့မယူဆတဲ့အတွက်ငါဆိုတာမဖြစ်ပေါ်တော့ ငါမြင်တယ်ဆိုတာမရှိတော့မြင်စရာအရှင်းရှိလို့မြင်တာပဲမြင်အောင်လုပ်ပြီးလို့မြင်တာပဲမြင်စိတ်ကလေးကဖြစ်ပေါ်ပြီးတော့ပျောက်တာပဲဆိုတာအဲ့ဒါလို့သိသွားတယ်ဒါတမာရီအားကောင်းတဲ့အခါအဲပိုင်းပိုင်းခြားခြားအဲ့လိုသိတယ်အဲ့ဒါကိုပဲဒိဋ္ဌိဒိဋ္ဌမတ္တဘဝိတ္တိဒိဋ္ဌိမြင်စရာမြင်ရတဲ့အဆင်းမှာဒိဋ္ဌမတ္တမြင်စိတ်ဖြစ်ရုံမျှ သာလင်ဘဝိတ္တိဖြစ်လက်တာဒီတော့အဲ့ဒါလို့ရှုရင်ဖြစ်စေရှုတော်လည်းပဲအဲ့ဒါလို့မရှုရင်ဖြစ်စေရှုတော်လည်းပဲကိုကတင်းနေရင်စူးစူးဆိုင်ဆိုင်နိုင်နိုင်နေနေမရှုပဲတမန်ငါရှာငါပော့တန်တန်လေးဂယုမဆိုင်ရှုရင်ဖြစ်စေမြင်စိတ်တင်ရမနေတော့မြင်စရာအစင်းရဲ့ပုံသဏ္ဍာန်ပညာပေါ်လာတယ် ဩအမျိုးသားပဲဒါအမျိုးသမီးပဲဒါခွေးပဲကြောင်ပဲကြက်ပဲပန်းပွင့်ပဲပန်းပွင့်လည်းဒါနှင်းစီပွင့်ပဲဒါစပယ်ပွင့်ပဲအဲ့ဒါလို့ပုံသဏ္ဍာန်ပညာပေါ်လာပြီးတော့အဲ့ဒီပုံသဏ္ဍာန်ပညာရဲ့အသေးစိတ်သဘောတွေလည်းပေါ်လာဟောစပယ်ပွင့်ဖြူးဖွေးနေတာပဲဒီပွင့်မျိုးစားတဲ့မှုေးတာပဲလှလိုက်တာနော် ဖြစ်လာတယ်အဲ့ဒီမှာလှမ်းလိုက်တာနော်ဆိုတာကောင်းတဲ့ခံစားမှုဒုက္ခဝေဒနာပဲဒီမြင်စရာအဆင်းပေါ်မှာဖြစ်ပေါ်လာတဲ့ထင်ရှားတဲ့ဒုက္ခဝေဒနာအဲ့လိုဖြစ်ပါလာပြီဆိုလို့ရှိရင်တော့အိုးဟန်ကြိုက်တာငါမြတ်ပန်လိုက်ရကောင်းမှာပဲဒီပန်းသဘောကျ နှစ်သက်တယ်နှစ်သက်တဲ့သဘောကျတဲ့ตายရတဲ့တတ်မဲ့တဲ့ကြိုက်တယ်ချစ်တယ်ဆိုတာလောဘပဲအဲလောဘရဲ့သဘောတွေပဲအဲ့ဒီလောဘကိုပဲကာမရာဂတန်ရောစဉ်နှစ်သက်စရာအာယုံကိုတတ်မဲ့တဲ့တန်ရောစဉ်ဖြစ်ပေါ်လာတဲ့သဘောကျလာပြီလိုချင်တဲ့ပန်ကျင်တဲ့အဲ့ဒါကြတော့အခုနပြောတဲ့ ယင်စတရုပယံပဋိစ္စဥပ္ပစ္စတိတန်ယောဇရံတင်စပဇာနာတိမြင်အောင်လုပ်ပေးတဲ့မျက်စိနဲ့မြင်စရာအစင်းနှစ်ခုကိုအကြောင်းပြုပြီးတော့မြင်စိတ်ဖြစ်လာတာနဲ့ပဲမြင်စိတ်တင်မနေပဲနဲ့ပုံသဏ္ဍာန်ပညာကြအောင်အသေးစိတ်ကြအောင်သိတဲ့အတွက်နှစ်သက်သဘောကြမှုဆိုတဲ့ ကာမရာဂတန်ရောစဉ်ဖြစ်လာတာအဲအဲ့ဒီအထိဖြစ်လာရင်အဲ့ဒါကိုပဲရှုတင်စပဇာနာတိအဲ့ဒီကာမရာဂတန်ရောစဉ်သဘောကြတဲ့သဘောကိုပဲရှုသည်နှစ်သက်တဲ့နှစ်သက်တဲ့သဘောကြတဲ့သဘောကြတဲ့လူကျင်တဲ့လူကျင်တဲ့ထက်ခထကရှုအဲ့ဒီကာမရာဂတန်ရောစဉ်ခေါ်တဲ့လောဘရှိနေသေးတယ်မြတ်ရှုရမယ်ဘာလို့ရှုရမလဲရှိနေလို့ရှုရမယ် ရှိနေဖြစ်နေတာကိုရှိနေဖြစ်နေတဲ့အတိုင်းရှုတာဟာဒါတတိပဋ္ဌာန်ပဲမြင်နေမြင်နေမြင်နေမြင်နေရှုအဲ့ဒီတည်းမနေလို့မလို့မြင်စိတ်ဖြစ်ုံမျှတယ်မနေလို့မလို့ခုနပြောတဲ့အစင်းရဲ့မြင်စရာအစင်းရဲ့ပုံသဏ္ဍာန်အကြံမြင်ရောအသေးစိတ်ရောပေါ်လာလို့မလို့ကာမရာဂတန်ရောစဉ်သဘောကျလာပြီဆိုလို့ချင်းသဘောကျတယ်သဘောကျတယ် နှစ်သက်တယ်နှစ်သက်တယ်တတ်မဲ့တယ်တတ်မဲ့တယ်လူကျင်တယ်လူကျင်တယ်ထကထကရှုအဲ့ဒါကိုဓမ္မာနုပဒနာတတိပဋ္ဌာန်လို့ခေါ်တယ်အကာသက္ကုံသပဋိစ္စရူပေစ္စဥပ္ပစတိသက္ကုံသပဋိသက္ကုံသပဇာနာတိရူပေစ္စပဇာနာတိယင်စတရုပယံပဋိစ္စဥပ္ပစတိတံယောဇနာတင်စပဇာနာတိဆိုတာအဲ့ဒါပြောတာ မျက်နာကိုရှုမြင်ုံနဲ့မရလို့မလို့သဘောကျလာရင်သဘောကျတဲ့တန်ရုံစဉ်ကမ္မရာဂတန်ရုံစဉ်ရှုဒါကသဘောမရလို့မလို့မနစ်မြို့တဲ့စိတ်ဖြစ်ရင်ဒါပဋိကတန်ရုံစဉ်ခေါ်တယ်ဒေါသပေါ့အဲ့ဒီခါကျတော့လဲရှုမကြိုက်ဘူးမကြိုက်ဘူးမနစ်မြို့ဘူးမနစ်မြို့ဘူးမုံရင်မုံနဲ့မုံနဲ့ဒေါသဖြစ်ရင်ဖြစ်တယ်ဖြစ်တယ်အဲ့ဒါပဋိကတန်ရုံစဉ်ရှုအဲ့ဒါဓမ္မနုပဒနာတတိပဋ္ဌာ ပြီးတော့နှစ်သက်သဘောကြတယ်ဆိုတော့ကမ္မရာဂနာယောဇဉ်ရှုတဲ့အခါကြတော့ရှုတဲ့တတိကတတိတတိအဲ့ဒီတတိနဲ့အရှုခံရတဲ့အရှုခံအာယုံဖြစ်တဲ့နှစ်သက်သဘောကြမှုလောဘကတတိယတရားအာယုံဒါကြောင့်မလို့သူဟာ သတိပဋ္ဌာန်မာသတိပဋ္ဌာန်လဲသဘောကိုရှုတာဖြစ်တဲ့အတွက်ဓမ္မနုပဒနာသတိပဋ္ဌာန် ထို့တူပဲကြာတာရှုလက်ဓမ္မနုပါဒနာတတိတတိပဋ္ဌာန်နာနာမွေးတာရှုလက်ဓမ္မနုပါဒနာတတိပဋ္ဌာန်ထိတာကိုရှုလက်ဓမ္မနုပါဒနာတတိပဋ္ဌာန်စားတာချိုးတာခြင်းတာရှုလက်ဓမ္မနုပါဒနာတတိပဋ္ဌာန်စဉ်းစားတာကြံတွေးတာရှုလက်ဓမ္မနုပါဒနာတတိပဋ္ဌာန်အဲ့ဒီစဉ်းစားတာကြံတွေးတာကိုရှုတာမှာ စိတ်ဓာနုပဒနာလည်းဖြစ်တယ်ဓမ္မနုပဒနာတတိပဋ္ဌာန်လည်းဖြစ်တယ်အဲ့ဒါတတိပဋ္ဌာန်၄ပါးရုပ်ကိုရှုတာကကာယ ानु ပသကနာတတိပဋ္ဌာန်ခံစားမှုကိုရှုတာကဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ကိုရှုတာကစိတ်ဓာ ानु ပသနာတတိပဋ္ဌာန်သဘောကိုရှုတာကဓမ္မာနုပသနာတတိပဋ္ဌာန်သို့တော်လည်းပဲ တတိပဋ္ဌာန်၄ပါးဖြစ်အောင်ရှုရမှာမဟုတ်ဘူးခန္ဓာကိုယ်နဲ့စိတ်မှာထင်းထင်းရှားရှားဖြစ်ပေါ်တဲ့သဘောကိုရှုမဖြစ်တဲ့သဘောကို ဖြစ်ပေါ်အောင်လုပ်ပြီးမရှုရဘူးဖြစ်ပေါ်တဲ့သဘောကိုမျက်နှာလွှဲပြီးတော့တခြားဟာမရှုအောင်ထင်းထင်းရှားရှားဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုတာတတိပဋ္ဌာန်ဒီတော့တနေ့လုံးရှုတာ ကာယ ानु ပဒနာနဲ့စိတ်တ ानु ပဒနာနှစ်ခုပဲရှုကောင်းရှုရှိခြင်းရှုနေရတယ်ရုပ်ထင်ကြတော့ရုပ်ကိုရှုနေတယ်စိတ်ထင်ကြတော့စိတ်ကိုရှုနေတယ်ဝေဒနာနဲ့ဓမ္မပါခြင်းမပါမယ်မပါလဲကိစ္စမရှိဘူးတခုသိရင်အကုန်သိပြီးပဲရုပ်ရဲ့ဖြစ်မှုပြမှုအနိစ္စဒုက္ခအနတ္တသိပြီဆိုလို့ရှိရင်တခြားခံစားမှုဝေဒနာစိတ်သဘောတို့ရဲ့ဖြစ်မှုပြမှုကိုလည်းသိပြီးသားပဲ ဆိုတဲ့သဘောနဲ့တော့မရှိအောင်သို့တော်လည်းပဲခန္ဓာကိုယ်နဲ့စိတ်မှထင်းထင်းရှားရှားဖြစ်ပေါ်ရင်တော့ဘာပဲဖြစ်ဖြစ်ရှုရတယ်မရွေးချယ်ရဘူးရွေးချယ်ဖို့မလိုရွေးချယ်လို့လည်းမရဘူး။ gain လိုက်ဆိုတတိဤအာယုံဖြစ်သောတတိပဋ္ဌာန်တရား၄ပါးဆိုသည်မှာ ကာယ ानु ပသနာတတိပဋ္ဌာန်ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ဓာ ानु ပသနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်တို့ဖြစ်ပါသည်တတိဣတိယာအာယုံဖြစ်သောတတိပဋ္ဌာန်တရား၄ပါးဆိုသည်မှာ ကာယ ानु ပတနာတတိပဋ္ဌာန်ဝေဒနာ ानु ပတနာတတိပဋ္ဌာန်စိတ်ဓာ ानु ပတနာတတိပဋ္ဌာန်ဓမ္မာနုပသနာတတိပဋ္ဌာန်တို့ဖြစ်ပါသည်တတိဤတီယာအာယုံဖြစ်သော တတိပဋ္ဌံတရား၄ပါးဆိုသည်မှာကာယ ानु ပတနာတတိပဋ္ဌံဝေဒနာ ानु ပတနာတတိပဋ္ဌံစိတ်ဓာ ानु ပတနာတတိပဋ္ဌံဓမ္မာနုပဒနာတတိပဋ္ဌာန်တို့ဖြစ်ပါသည်ဆို တတိပဋ္ဌာန်ရဲ့အဓိပ္ပာယ်တစ်ခုကပိုးပြီးတော့မှတ်လို့လွယ်ကူတယ်ပဋ္ဌာနာဆိုတာတတိကရှုရှုမှုတတိရှုတိခြင်းပဋ္ဌာနာကစွဲစွဲမြဲမြဲတည်ခြင်းတတိပဋ္ဌာနာဆိုတာတတိစွဲစွဲမြဲမြဲတည်ခြင်းဘယ်မှာတည်တာလဲဆိုအရှုခံအာယုံမှာတည်တာ တတိဆွဲဆွဲမြဲမြဲတည်ခြင်းကိုတတိပဋ္ဌာန်ဘယ်ခါမှဆွဲဆွဲမြဲမြဲတည်တယ်လဲဆိုတော့စူးစူးဆိုင်ဆိုင်ရှုတဲ့အခါမှာဆွဲဆွဲမြဲမြဲတည်တယ်။ဒါကြောင့်ယောဂီတိလွယ်အောင်ဆိုလို့ရှိရင်တတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းအဲ့ဒါတတိဖြင့်ဆွဲဆွဲမြဲမြဲစူးစူးဆိုင်ဆိုင်ရှုခြင်းအဲ့ဒါကိုတတိပဋ္ဌာန် ရုပ်ကိုတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုတော့ကာယ ानु ပတနာတတိပဋ္ဌာန်ခံစားမှုကိုတတိဥစည်းတဲ့စိတ်နဲ့ဆွဲဆွဲမြဲမြဲစူးစူးဆိုင်ဆိုင်ရှုတော့ဝေဒနာ ानु ပတနာတတိပဋ္ဌာန်ယောဂီတယောက်လက်ကြီးထောင်နဲ့လက်အုပ်ချီလက်အုပ်ချီပြီးနာမ စိတ်แท้တရားရောက်တယ် နှမို့ရင်လက်စီစိတ်ကရောက်အဲ့လိုဆိုလို့ရှိရင်တရားစီစိတ်မရောက်ရင်တရားနာရကြိုးမနှက်ဘူးအညောင်းမဲ့ဖတ်တယ်လေညောင်းတဲ့အခါကျတော့ခဏချရတယ်အညောင်းပြီးတော့ပြန်ပြီးလက်အုပ်ချရတယ်အဲ့ဒီမှာအကျိုးနှမျိုးတစ်မျိုးကတရားထဲမှာစိတ်အာယုံစိုက်နိုင်ခြင်းအကျိုးနောက်တစ်မျိုးကတရားတော်နဲ့တကွ တရားရှင်ဖြစ်တဲ့ဖရာရှင်ဟိုယိုသေးခြင်းဆိုတဲ့အကျိုးအဲ့ဒီအကျိုးနှမျိုးရအဲနားတဲ့အခါမှာလည်းပဲစူးစူးဆိုင်ဆိုင်လေးလေးဆဆယုံယုံကြည်ကြည်စိတ်ပါလက်ပါနာရတယ်အဲ့လိုမှအကျိုးရတာဒီလိုမျိုးဖွင့်တဲ့အော်ရှန်ရှန်တမန်ငါရှန်ကဟိုဟိုဟာတွေးတာတွေးနဲ့တွေးပြီးနားနေရင်တော့ စိတ်ထဲတရားမရောက်တော့မရောက်ရင်တော့ညောင်းတာပဲဖတ်တယ်နဲ့အချိန်ကုန်တာပဲဖတ်တယ်ဒီတော့ခံစားမှုနာမှုကျင်မှုဆိုတဲ့ဆင်းရဲတဲ့ခံစားမှုနေကောင်းထိုင်သာမှုဆိုတဲ့ချမ်းသာတဲ့ခံစားမှုစိတ်ဆင်းရဲမှုဆိုတဲ့ဆင်းရဲတဲ့ခံစားမှုပျော်မှုကြည်လင်မှုဆိုတဲ့ ချမ်းသာတဲ့ခံစားမှုအဲ့ဒီခံစားမှုတွေရှုတော့ဝေဒနာနုပဒနာတတိပဋ္ဌာန်ခံစားမှုကိုဝေဒနာခေါ်တာဟုတ်အဲ့ဒီခံစားမှုကိုစွဲစွဲမြဲမြဲစူးစူးဆိုင်ဆိုင်ရှုတော့ဝေဒနာနုပဒနာတတိပဋ္ဌာန်စိတ်လွင်တော့လွင်နေလွင်နေလို့စူးစူးဆိုင်ဆိုင်ရှုတယ်စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်စိတ်ကူးတယ်စိတ်ကူးတယ်လို့စူးစူးဆိုင်ရှုတယ် စိတ်ထဲမြင်တော့မြင်တယ်မြင်တယ်လို့စူးစူးဆိုင်ဆိုင်ရှုတယ်အဲ့ဒါတတိဖြင့်စူးစူးဆိုင်ဆိုင်စိတ်ကိုရှုခြင်းဖြစ်တဲ့အတွက်စိတ်တ ानु ပဒနာတတိပဋ္ဌာန်နောက်ခုနပြောတဲ့သဘောတွေကိုတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်ရှုတော့ဓမ္မ ानु ပဒနာတတိပဋ္ဌာန်ရှုတယ်ဆိုတာတတိဥစည်းတဲ့စိတ်နဲ့စူးစူးဆိုင်ဆိုင် ကပ်ပြီးသိနေတာကိုပြောတာဖြစ်တာကိုဖြစ်တဲ့အတိုင်းကပ်သိနေတာကိုရှုတယ်လို့ပြောတာမသိရင်အဲ့ဒါရှုတာမဟုတ်ဘူးဖောင်းတာကိုရှုတယ်ဆိုတရွေ့ရွေ့ဖောင်းလာတာကိုစိတ်ကကပ်ပြီးတော့သိအဲ့ဒါဆွဲဆွဲမြဲမြဲစူးစူးဆိုက်ဆိုက်ရှုတာရှုတော့သိနေဖောင်းတဲ့သဘောသိနေနောက်တစ်ခါပိန်ကြသွားပြန်တော့လေတရွေ့ရွေ့ပိန်တာစိတ်ကလိုက်ပြီးစူးဆိုက်ဆိုက်သိနေ အဲ့ဒါတတိပဋ္ဌာန်ပဲမသိရင်တော့တတိပဋ္ဌာန်မဟုတ်တတိဥစည်းတဲ့စိတ်နဲ့သိနေတာကိုတတိပဋ္ဌာန်အဲ့လိုသိရင်သိရင်နဲ့နောက်ကြတော့ကိုယ်တွေ့ဝိပဿနာဉာဏ်သူ့လိုလိုဖြစ်လာတယ်ရုပ်ကိုရှုတဲ့ရုပ်ရဲ့ဖြစ်မှုပြမှုသူ့လိုလိုမျက်စိနဲ့ကြည့်နေရသလိုတွေးလာတယ်သိလာတယ် အဲ့ဒါကြတော့ဝိပဿနာဉာဏ်စိတ်ကိုရှုပြန်တယ်လည်းပဲစိတ်တက်တက်မျှပဲဒါစိတ်ကလေးမျှပဲလို့သိရမယ်ဒါဝိပဿနာဉာဏ်ပဲအရင်ကတော့စိတ်ကလေးမျှပဲလို့မသိဘူးငါစိတ်စိတ်ကိုပဲငါဒီလိုယူဆနေတော့အတ္တဒိဋ္ဌိတက္ကဒိဋ္ဌိခေါ်တယ်နောက်တွေးတယ်တွေးတယ်တွေးတယ်တွေးတယ်နဲ့ရှုပါများလို့အော်တွေးစိတ်ကလေးဖြစ်ုံမျှပဲဘယ်တွေးစိတ်ကလည်း ကြာရှည်မနေပါလားပြီးတော့ပျောက်သွားတာပဲအဲ့ဒါလို့သတိသိတယ်ဆိုလို့ရှိရင်တွေးစိတ်ရဲ့သဘောကိုသိလာတာဖြစ်တဲ့အဲအဲ့ကြတော့ဝိပဿနာဉာဏ်ဒါကြောင့်တတိနဲ့စူးစူးဆိုင်ဆိုင်ရှုခြင်းကိုတတိပဋ္ဌာန်အဲ့ဒါက၄မျိုးအခုပြောတဲ့အတိုင်းပထမအဓိပ္ပာယ်လဲသူ့အဓိပ္ပာယ်နဲ့သူကောင်းတာပဲဒါပေမဲ့ဒီအဓိပ္ပာယ်ကတော့ယောဂီသိလွယ်တယ် တတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းကိုတတိပဋ္ဌာန်လို့ဆိုတော့ယောဂီကကိုယ်တိုင်စူးစူးဆိုင်ဆိုင်ရှုနေတာဆိုတော့သဘောပေါက်တယ်ပို့ပြီးတော့ဂိုင်လိုက်ဆိုတတိဖြင့်တတိဥစီတော်စိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာ တတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာတတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာယုတ်ကိုရှုတာက ကာယ ानु ပသနာတတိပဋ္ဌာန်ခံစားမှုကိုရှုတာကဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ကိုရှုတာကစိတ်ဓာ ानु ပသနာတတိပဋ္ဌာန်သဘောကိုရှုတာက ဓမ္မာနုပဒနာတတိပဋ္ဌာန်တတိဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိဥစီသောစိတ်ဖြင့်စူးစူးဆိုင်ဆိုင်ရှုခြင်းတတိပဋ္ဌာန်တရား၄ပါးဆိုသည်မှာရုပ်ကိုရှုတာက ကာယ ानु ပသနာတတိပဋ္ဌာန်ခံစားမှုကိုရှုတာကဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ကိုရှုတာကစိတ်ဓာ ानु ပသနာတတိပဋ္ဌာန်သဘောကိုရှုတာကဓမ္မာနုပသနာတတိပဋ္ဌာန် todo တိပဋ္ဌာန်၄မျိုးကိုရှုလိုရာရွေးချယ်ပြီးရှုရမှာလားခန္ဓာကိုယ်နဲ့စိတ်မှဖြစ်ပေါ်ရာကိုရွေးရှုရမှာလားဖြစ်ပေါ်ရာကိုရှုရမှာရွေးချယ်လို့ရမလားမရဘူးရုပ်ထင်ရှားရင်ရုပ်ကိုရှုခံစားမှုထင်ရှားရင်ခံစားမှုကိုရှုစိတ်ထင်ရှားရင်စိတ်ကိုရှုသဘောထင်ရှားရင် သဘောကိုရှုမရွေးချယ်ရဘူးဒါကြောင့်မလို့အနောက်စီကဒီနည်းကိုသူတို့ကတခါတရံတချို့ကသုံးတယ် choiceless method အဲ့လိုသုံးတယ် choiceless method ရွေးချယ်မှုမရှိတဲ့နည်းလို့ဆိုလိုတာမအာယုံတစ်ခုတည်းကိုရွေးချယ်ရှုတဲ့နည်းတွေပဲများတာကိုမထွက်လေဝင်လေအာယုံတစ်ခုတည်းပဲစိုက်ပြီးရှုတယ် ရွေးချယ်ပြီးရှုတာတခြားဟာထင်ရှားလဲတခြားနားနေလဲနားရမရှိဘူးထွက်တယ်ဝင်တယ်ပဲရှုတယ်ကျင်းနေလဲကျင်းတာမရှိဘူးထွက်တယ်ဝင်တယ်ပဲရှုတယ်စိတ်တွေလွင့်နေလဲလွင့်တဲ့စိတ်ကိုမရှိဘူးစိတ်ပြန်ဆွဲပြီးထွက်တယ်ဝင်တယ်ပဲရှုတယ်အဲ့လိုအာယုံတစ်ခုခုကိုရွေးချယ်ရှုတာကိုသူတို့စီမှာအသုံးများနေတော့ဒီနည်းကိုသူတို့က choiceless method လို့ခေါ်တယ်သူတို့ဟာသူတို့လွယ်အောင်ပြောတာပေါ့လေ လူရင်းကတော့ဒီနေ့ကအရှိကိုအရှိအတိုင်းရှုတဲ့နေတာပဲအရှိတိုင်းလုံးဆိုလို့ရှိရင်တော့ပါဏီတော့လွယ်လွယ်ဆိုရင်ပါဏီခေါ်ဟောဒုက္ခပါလားအရှိကိုအရှိအတိုင်းရှုတဲ့နေရှိတာရှိနေတဲ့အတိုင်းရှုတဲ့ဖြစ်တာဖြစ်နေတဲ့အတိုင်းရှုတဲ့ ဘာဖြစ်လို့ရှိနေတဲ့အတိုင်းဖြစ်နေတဲ့အတိုင်းရှိရလဲရှိနေဖြစ်နေတဲ့သဘာဝအမှန်ကိုသိခြင်းလို့ရှိတယ်ရှိနေတာကိုရှိနေတဲ့သဘာဝအတိုင်းသိတာအမှန်သိသမာဓိဋ္ဌိဖြစ်နေတာကိုဖြစ်နေတဲ့သဘာဝအတိုင်းသိတာအဲ့ဒါအမှန်သိသမာဓိဋ္ဌိသမာဓိဋ္ဌိဆိုတာအဲ့ဒါပြောတာ အရှိသဘောအရှိအတိုင်းသိနေတာတမ္မာဒိဋ္ဌိအဖြစ်သဘောအဖြစ်အတိုင်းသိနေတာတမ္မာဒိဋ္ဌိရှိနေတာကတခြားသိတာကတမျိုးဆိုရင်ဒါအသိမှမဟုတ်တော့အသိမှတမ္မာဒိဋ္ဌိမဟုတ်အဲ့တော့အဲ့ဒီအရှိသဘာဝကိုအရှိတိုင်းသိဖို့ရာအတွက်ပဲအရှိတိုင်းရှုနေရတာနောက်ရှုမှများလာတော့စိတ်တစ်ဖြည်းဖြည်းတည်ငြိမ်တဲ့တမာတိဖြစ်လာတယ်တမာတိဖြစ်တော့လို့စိတ်ငြိမ်လာတဲ့အခါကျတော့ စိတ်ထဲမှာပါဝင်တဲ့အသည့်ကထက်လာတယ်ထက်လာတော့အရှိသဘောကိုအရှိသဘာဝလေးအတိုင်းသိလိုက်တယ်အဲ့ဒါလိုသိပြီဆိုတော့ဘေးကအထင်အမြင်တွေပုဂ္ဂိုလ်တ attva ဆိုတဲ့အထင်အမြင်တွေလူဆိုတဲ့မိန်းမဆိုတဲ့အထင်အမြင်ယောက်ျားဆိုတဲ့အထင်အမြင်တွေဒီဟာတွေမရှိတော့ဟောပူနေတဲ့သဘောသက်သက်ပါလားနာနေတဲ့သဘောသက်သက်ပါလား အဲ့ဒါနာနေတဲ့သဘောတက်တက်ပါလားဆိုတဲ့အသည့်ထဲမှာမိမလည်းမပါဘူးယောက်ျားလည်းမပါဘူးလူလည်းမပါဘူးခွေးလည်းမပါဘူးနတ်ပြမဖရာယဟနာဘာမှမပါဘူးဟောနာနေတဲ့သဘောလေးကိုအရှိကိုရှိတိုင်းသိတာအဲ့ဒါတမာဒိဋ္ဌိပဲအဲ့ဒီအသည့်လိုခြင်းလို့အရှိတိုင်းရှုနေတာအဲ့ဒါကိုပဲတတိပဋ္ဌာန်သူတို့စီမှာတချို့သုံးနာရှိသေးတယ် စကလုံးနေတော့သူတို့ဟာလှလှပပသုံးတတ်ပါတယ်တကယ်တကယ်ကြတော့တချို့လဲကိုတောင်မှလေ့ကျင့်ပွားများအားထုတ်တာမဟုတ်ပဲနဲ့ဟောပြောကြတယ် letting go of တဲ့ letting go of တဲ့ letting go of ဆိုတာဖြစ်ပေါ်လာတဲ့အာယုံကိုသူ့အတိုင်းဖြစ်ပါစေဒါပြောတာ let it go as it is ဖြစ်ပေါ်လာတဲ့အာယုံကိုသူ့အတိုင်းဖြစ်ပါစေသူ့အတိုင်းဖြစ်ပါစေဆိုရုံနဲ့မပြီးဘူးလေအဲ့ဒီသူ့အတိုင်းဖြစ်နေတာကိုစူးစူးဆိုင်ဆိုင်ရှုသိဖို့လိုတယ်မရှုသိဘဲနဲ့ဒီတိုင်းဖြစ်ပါစေဟဲ့ဆိုပြီးထားလို့မရဘူးဖြစ်ပါစေဟဲ့လို့ဆိုပြီးတော့သူ့အတိုင်းဖြစ်သလိုသူ့တဘာဝအတိုင်းဖြစ်ခြင်းသလိုဖြစ်ပါစေဟဲ့လို့ထားရင်ဘာမှမသိဘူး သို့တော့သူ့အတိုင်းဖြစ်တဲ့အတိုင်းဖြစ်ပါစေအဲ့ဒီဖြစ်နေတဲ့အတိုင်းဖြစ်တာကိုပဲအဖြစ်အတိုင်းကိုကလိုက်ရှုအဲ့လိုက်ရှုဖို့ကလိုတယ်အဲ့ဒါမှတတိပဋ္ဌာန်ဖြစ်ပါစေဆိုပြီးတော့ဖြစ်ခွင့်ပြုထားရုံနဲ့တော့ဒါဘာမှဖြစ်မလာဘူးအဲ့တော့သူတို့တော့လွယ်လွယ် letting go of လို့ဆိုဒီတော့နားလည်ပြီလားနားလည်ရင်တော်ပြီဘာကြောင့်လဲဆိုတော့မှတ်စရာတွေများနေရင် မမှတ်နိုင်တော့ဘူးခေါင်းနဲ့မှတ်ကြရတယ်များလို့ဒါကြောင့်ခန္ဓာကိုယ်နဲ့စိတ်ခံစားမှုစိတ်သဘောတရားတွေမှာထင်ထင်ရှားရှားဖြစ်ပေါ်တဲ့သဘာဝတွေဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းသတိနဲ့မပြတ်မလားနိုးနေသမျှတစ်ချိန်လုံးရှုမှတ်မှုချင်းဆက်ဆက်မိအောင်စူးစူးစိုက်စိုက်ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင် ရှုမှတ်မှုချင်းရှုမှတ်မှုတတိချင်းဆက်ဆက်တဲ့အတွက်စူးစိုက်တည်ငြိမ်မှုတမာရီထက်သာအားကောင်းလာပြီးတော့သိမှုဝိပဿနာဉာဏ်နဲ့အရှိတဘာဝကိုအရှိတိုင်းသိလို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုအထိဝင်နိုင်ကြပါစေ။